ပည့်တို့ဆရာနဲ့တို့ကအတန်းသူအတန်းသားအလုံးမင်္ဂလာညနေခင်ပါဗျာတပည့်တော်ဒီနေ့ပြောမယ်ပြရွေးချယ်ထားတဲ့ခေါင်းစဉ်ရဲ့နာမည်ကတော့ကမ္မရဲ့ insurance in the Buddha အသစ်ဖြစ်ပါတယ်ဗျာအဲအကြောင်းနဲ့ပတ်သက်ပြီးတော့ရှေ့လေပြောပြီးပြီဆိုတော့ပြောနည်းနည်းလေးပဲပြောရတော့ဗျာအခုကံဆိုတာ ကံဆိုတဲ့အဓိပ္ပာယ်ကံဆိုတာ action ပြမှုဆောင်ရွက်ချက်လို့အဓိပ္ပာယ်ရပါတယ်ဗျာပြီးတော့ကမ္မကမ္မနဲ့ဝိပါကဝိပါကဆိုတာလေဟို result အကျိုးရလက်ကံဒီပြမှုဆောင်ရွက်ချက်တွေရဲ့ကာယကံဝစီကံမနောကံစတဲ့ကံသုံးပါးနဲ့ပြမှုဆောင်ရွက်ချက်တွေအားလုံးရဲ့အကျိုးရလက်ကိုပဲကမ္မဝိပါဝိပါကလို့ခေါ်ပါတယ်ဗျာအဲ့ဒါနဲ့ပတ်သက်ပြီးတော့ ဟိုစေတနာစေတသိက်ဟာလည်းကံဖြစ်ပါတယ်ဟိုကိုမှုကိုမှုနှုတ်မှုစိတ်မှုအလုံးနဲ့ပြုမှုတဲ့ဆောင်ရွက်ချက်ဒီအလုံးဟာအတွင်းစိတ်တန်တန်းနေဖြစ်ပြီးတော့အဲ့ဒီဟိုကုသိုလ်အကုသိုလ်စေတနာကိုလည်းကံလို့ခေါ်ပါတယ်ဗျာအမေပတ်သက်ပြီးတော့ဒီအကုသိုလ်စေတနာမှာလည်းတင်ရှားတဲ့အကုသိုလ်စေတနာဟိုကုသိုလ်စေတနာမှာလည်း ဟိုထင်ရှားတဲ့ကုသိုလ်စေတနာဆိုပြီးတော့ဟိုအဲ့လိုစေတနာတွေလည်းရှိပါတယ်ကံကုသိုလ်ကံအကုသိုလ်ကံတွေမှာကံပြုတဲ့သူတွေကိုယ်တိုင်မှာကံအကျိုးတွေဟာဟိုတိုက်ရိုက်ခံစားခွင့်တွေရှိတယ်ခံလဲခံစားရတယ်ဗျာဒီအဲ့ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဒီတော့မကားတွေပါငင်္ဂါမှာလည်းရှိပါတယ်ကုသိုလ်အကုသိုလ်နှစ်ပါးကံတရားက မရပြုရာစိတ်မပါသောလင်္ကာမရလင်္ကာပြုသောမရအိမ်သူစိတ်မရအိမ်သူစိတ်မတူသောမရအိမ်သူစိတ်မတူသောအမှန်စွာမှတ်ယူမရရဘူးလေဟိုဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့ကုသိုလ်ကံတူအကျိုးပေးအကုသိုလ်ကံတူအကျိုးပေးဆိုတာလည်းရှိပါတယ်ဗျာကုသိုလ်ကံတူအကျိုးပေးမှာဟိုဒီပြောတော့မြတ်စွာဘုရားလက်ထက်တုန်းက ဟိုမြတ်စွာဘုရားနဲ့ရတော်ရာအလောင်းလျာတွေလိုပဲဗျာဟိုသုံးမိတာရတဲ့ရစပြီးတော့ဟိုဖြစ်ခဲ့တာတွေပါရမီဖြစ်ခဲ့တာတွေအဲ့ဒါတွေကဟိုတူးနဲ့တူးဟိုတူးနဲ့တူးအကျိုးကိုလိုလားတဲ့စိတ်တွေနဲ့တယောက်နဲ့တယောက်ဆန္ဒကိုဟိုကောင်းတဲ့နေရာမှာဆန္ဒကိုတူးနဲ့တူးဖြည့်ဆည်းရနေပြီးတော့ဒီတဏှာပြတ်တဲ့စိတ်တွေနဲ့ဟိုဖြစ်ပေမဲ့လည်းကုသိုလ်စိတ်ဒုဗ္ဗတ်တွေဖြစ်နေတဲ့အတွက်သူတို့ဟာ ကုသိုလ်စေတနာတွေနဲ့အဲကုသိုလ်ကံတို့အကျိုးပေးတွေဖြစ်လာရတယ်ပြီးတော့ကြအကုသိုလ်ကံတို့အကျိုးပေးတွေလည်းရှိတယ်အရင်တော့ဟိုဟာသမုဒ္ဒရာထဲမှာလေလေပြက်ပြီးတော့ဟိုလူသူကဲမဲ့နေတဲ့ကျွန်းတကျွန်းပေါ်မှာရောက်သွားတဲ့ဟိုဇနီးမောင်နဲ့နှစ်ဦးပေါ့ဗျအဲဒီဇနီးမောင်နဲ့နှစ်ဦးကဟိုသူတို့မှာစားစရာတောက်စရာတွေအစာရေစာငတ်ပြတ်ပြီးတော့နောက်ဆုံးကြံရမြတဲ့အဆုံးမှာ အဲကျွန်းပေါ်မှာရှိတဲ့ငှက်ကလေးတွေကိုအသက်ဖြတ်ပြီးတော့စားတော့ရတာတွေရှိတယ်အဲ့လိုပေါ့အဲ့နေရာမှာဟိုအခုဒီမြတ်စွာဘုရားလက်ထက်မှာဥဒိဏမင်းရတာမဟာဗောဓိမင်းသားဆိုတာဖြစ်လာတယ်ဒီဟိုဇနီးမောင်နဲ့ဆုံတွေ့ရပေါ့မဟာဗောဓိမင်းသားနဲ့သူ့ရဲ့ဇနီးပေါ့အဲ့လိုဖြစ်လာကြတယ်အဲ့ဒီနေရာမှာသူတို့ဒီဘဝမှာအရင်အတိတ်ဘဝကဒီငှက်ကလေးတွေကို တတ်ပြီးတော့သူတို့စားတော့ခဲ့တဲ့အကုသိုလ်ကံရဲ့အကျိုးအဲဒီအကုသိုလ်ကံမှာသူတို့ကလင်ရလောက်တယ်ဆိုမရစိတ်ပါတယ်မရလောက်တယ်ဆိုစိတ်ပါတယ်ကိုနှုတ်လုံးကစိတ်တူကိုယ်တူနဲ့ပြုတ်ခဲ့တာဖြစ်ခဲ့တဲ့အတွက်ဒီဘဝမှာသူတို့ကသာသမီမရကြဘူးတကယ်လို့ဟိုယောက်ျားဖြစ်တဲ့သူကလောက်တာကိုမိန်းမဖြစ်တဲ့သူကစိတ်မပါဘူးဆိုရင်မိန်းမဖြစ်သူရဲ့စန္ဒာအရသာသမီရနိုင်ခွင့်ရှိတယ် ပြီးတော့ကျတော့ယောက်ျားဖြစ်သူကစိတ်မပါဘူးဆိုရင်ယောက်ျားဖြစ်သူရဲ့အလိုဆန္ဒအရာဟိုတသမီရနိုင်မှရှိတယ်ပေါ့ဒီနေရာမှာသူတို့ကအတိတ်ဘဝကဒီအကုသိုလ်ကံကိုစိတ်တူကိုယ်တူနှစ်ယောက်တူပြုလုပ်ခဲ့တဲ့အတွက်ဒီဘဝမှာသူတို့ကနှစ်ယောက်သလုံးရဲ့အကုသိုလ်ကံတို့အကျိုးပေးအရာသူတို့ကဟိုတသမီမရကြဘူးဗျအားကြောင့်မလို့ဒီမဂ္ဂဒေဝလင်္ကာစိုးထားတဲ့အတိုင်းပဲဟိုကံတို့အကျိုးပေးတွေကဟိုနှစ်ယောက်သလုံး စုံတယ်ဆိုနှစ်ယောက်သလုံးသဘောတူတယ်ဆိုရင်နှစ်ယောက်သလုံးအကျိုးရတယ်အဲ့လိုကုသိုလ်ကံပဲဖြစ်ဖြစ်အကုသိုလ်ကံပဲဖြစ်ဖြစ်ပေါ့ဗျာပြီးတော့အဲ့ဒီအကုကုသိုလ်ကံအကုသိုလ်ကံမှာပြီးတော့ပယောဂတံပတိနဲ့အကုသိုလ်ကံတွေကိုပါတော်အောင်ခြေပြက်လို့လည်းရတယ်ပယောဂတံပတိနဲ့ ခြေပြတ်လို့ရတယ်ဆိုတဲ့နေရာမှာမယောဂတံပတိဆိုတာတတိရဝရိယရဉာဏ်ရကိုပဲမယောဂလို့အဲ့နေရာမှာဆိုလိုတယ်အဲ့မယောဂလို့ဆိုတဲ့နေရာမှာကောင်းတဲ့နေရာမှာသုံးတဲ့ဒီဉာဏ်ပညာတွေကိုတတိ sorry တခုခုကိုကပြုတ်လောက်တော့မယ်ဆိုရင်တတိရှိတယ်ဝရိယရှိတယ်တတိရပြီးတော့ဉာဏ်ပညာလည်းရှိတယ်ပြီးတော့အဲ့ဉာဏ်ပညာဆိုတဲ့နေရာမှာကောင်းတဲ့နေရာတွေမှာကိုယ်တို့ စိတ်ဒုဗတ်နဲ့ပတ်သက်ပြီးတော့ကောင်းတဲ့နေရာမှာသုံးတဲ့ဉာဏ်ပညာတွေကိုတင်တာဉာဏ်ပညာလို့ခေါ်တာမဟုတ်ဘဲနဲ့ဟိုပြီးတော့ကျတော့ဟိုမကောင်းတဲ့ဟိုအကုသိုလ်ဝေစနာဟိုစေရနာတွေနဲ့ပြုလုပ်တဲ့ဖြစ်ပေါ်လာတဲ့မကောင်းတဲ့အကြံဝိတက်တွေမှာပညာထုတ်သုံးတာပညာလောက်တာတွေကလည်းအဲ့ဒါကိုလည်းဉာဏ်ပညာအရာမှလည်းသတ်မှတ်တယ်ဒီကိုကျင့်ပြီးဓမ္မတွေမှာတွေ့ရတယ်ဗျာ အဲ့ဘယ်လိုလို့ဆိုရင်တပည့်တော်တွေအခုခေတ်မှာဆိုရင်စီးပွားရေးလုပ်နေကြတဲ့သူတွေတော်တော်များများအောင်မြင်နေကြတဲ့ပုံကိုယ်တွေမှာဆိုရင်သူတို့အရင်ဘဝတော့အရင်ဘဝတော့ကုသကံစေကုသကံကြောင့်ဒီဘဝမှာလုံသမျှလုပ်ငန်းတွေလာပြီးတော့အဆင်ပြေတာရှိတယ်အဲ့လိုအဆင်ပြေတဲ့နေရာမှာလေးပုံပုံတစ်ပုံလောက်ကအတိတ်ဘဝကံကြောင့်ြစ်တယ်တဲ့။ဉာဏ်နဲ့သုံးပုံကဒီပယောဂတံပတ္တိကြောင့်ဆိုတဲ့တတိယဝရိယရဲ့ဉာဏ်ရဲ့ သူတို့ရဲ့အထောက်မှုကြိုးစားမှုဉာဏ်ပညာအတွေးခေါ်မြတ်မာမှုအဲ့လိုလိမ္မာပါနှမှုတွေကြောင့်အဲ့ဒီကြောင့်ပဲစီပွားရေးတွေတိုးတက်လာတယ်ဟိုပြောချင်တာကံတမျိုးတွေမဟုတ်ဘူးဒီပယောဂတံပတိပြည့်စုံဖို့လည်းလိုတယ်ဆိုတဲ့အကြောင်းပေါ့ပယောဂရဲ့အဲ့ပယောဂတံပတိနဲ့ပတ်သက်ပြီးတော့ပြောတော့နိုင်ငံခြားမိစ္ဆာဒိဋ္ဌိဖြစ်တဲ့ဟိုနိုင်ငံခြားသားတွေမှာတော့မှ ပြောကတံပတိပြည့်စုံတယ်ဆိုရင်စီပွားလက်လာပါတယ်စီပွားချက်တွေတိုးတက်တာတွေရှိတယ်ဥပမာပြောရမယ်ဆိုရင်တချို့နိုင်ငံတွေမှာဆိုရင်ဟိုစစ်လက်နက်နဲ့ပဲဖြစ်ဖြစ်လာပြီးတော့ဟိုလွှမ်းမိုးဖို့ရာဟိုတိမ့်ပိုက်ဖို့ရာကြိုးစားခံရတဲ့နိုင်ငံတွေမှာဆိုရင်သူတို့ရဲ့ဟိုအကုသိုလ်အရာဖြစ်ပေမဲ့သူတို့ဟာဟိုလက်နက်ပစ္စည်းတွေကိုကိုယ်တိုင်ထုတ်လုပ်ပြီးတော့ဟိုဒီရန်တွေကိုကာကွယ်နိုင်တယ်ပေါ့ အဲ့လိုကာကွယ်နိုင်တဲ့အတွက်သူကဒီနေရာဟာဟိုအကုသို့ဖြစ်တော်လဲပဲဒီတတိတွေဝရိယတွေညံနေရှိတဲ့အတွက်သူတို့နိုင်ငံကြီးမကြဆုံးအောင်သူတို့လူမျိုးတွေမကြဆုံးအောင်အတွက်သူတို့ကကာကွယ်နိုင်တယ်အဲ့ဒါတစ်ချက်ပေါ့ပြီးတော့ကျတော့ဒီခုပြောတော့နိုင်ငံမှာဆိုရင်လူမျိုးတွေဟိုဗုဒ္ဓဘာသာမဟုတ်တဲ့လူမျိုးတွေအများကြီးရှိတယ်အဲ့လူမျိုးတွေမှာလည်း စီးပွားချက်တွေတိုးတက်နေတာတွေအများကြီးရှိတယ်အဲ့ဒါလည်းသူတို့ဟိုရှေးဘဝကပြုခဲ့တဲ့ဟိုကောင်းမှုအပြင်ပြီးတော့ဒီဘယောဂတံပတိရဲ့ပြည့်စုံမှုလည်းပါတယ်ဟိုရိုးရိုးမြန်မာနိုင်ငံမှာဆိုရင်ပြောရမယ်ဆိုရင်အခုသေဘောမင်းပါတော်မူခင်တော့ကနောင်မင်းသားကြီးကတပြောတော့ဟိုရင်းမြုံမိုင်းစပြီးတော့တီထွင်ခဲ့တယ်သူတီထွင်ခဲ့တာအောင်မြင်တဲ့လောက်လည်းဖြစ်တယ်အဲ့အောင်မြင်တဲ့လောက်ဖြစ်တဲ့နေရာမှာသူကဒီသူတီထွင်စမ်းသပ်မှုအပေါ်မှာ သူအောင်မြင်တဲ့ဟာနဲ့ပတ်သက်ပြီးတော့သူကဟိုသူတို့မင်းဆရာတွေဘုန်းကြီးတွေကိုတွားပြီးတော့သူ့ရဲ့ဟိုပညာကိုတွားပြီးတော့ရှောက်လိုက်တဲ့အခါမှာဘုန်းကြီးတွေကဒီအမှုဟာအကုသို့ဖြစ်တယ်ပေါ့နော်သူတို့ကရင်းမြုပ်မိုက်တီထွင်တဲ့အတွက်ပြီးတော့ရေထဲမှာရှိတဲ့တတ္တဝါတွေကိုလည်းသိချေပြည့်စည်နိုင်တယ်အားကြောင့်မလို့ဘာသာရေးအရာဒီရင်းမြုပ်မိုက်တီထွင်တာကိုသူတို့အနေနဲ့ကန့်ကွက်တယ်မလုပ်သင့်ဘူးဆိုပြီးတော့အဲ့လိုမျိုးပြောလိုက်တဲ့အခါမှာ ဒီအကြောင်းကိစ္စနဲ့ပတ်သက်ပြီးရင်းမြုပ်မိုင်းရဆက်ပြီးမလုပ်ဖြစ်တော့ဘူးအဲ့လိုမျိုးဖြစ်သွားတယ်ပြောမယ်ဆိုတတိဝရိယဉာဏ်ပညာဟိုရှိတော့လဲပဲအဲ့လိုပဲနိုင်ငံရေးမှာဘာသာရေးနဲ့ရောလိုက်တဲ့အခါမှာအဲ့လိုမျိုးတပြည့်တော်နိုင်ငံရေးကဟိုသူများလာအောင်မကြတဲ့မင်းနဲ့ကြသွားတဲ့သဘောလေးတွေရှိတယ်အဲ့လိုပေါ့ဗျာပြီးရတဲ့ဟိုဟာ မနက်ကဦးစင်းပြောခဲ့တဲ့အကြောင်းလေးနဲ့ပတ်သက်ပြီးတော့နောက်ဆုံးလေးပြောချင်တာတစ်ခုစုပေါ်ဖတ်ကြလဲဖတ်ပဲပေါက်တယ်ဖတ်ပေါ်စုကြလဲဖတ်ပဲပေါက်တယ်ဆိုရင်တကယ်လို့တော်တော်များများဟိုဆရာတစုံတယောက်ရဲ့ချွတ်ယွင်းချက်တွေကိုဟိုဆရာကျင့်ဝတ်နဲ့မညီတဲ့တူတယောက်ပေါ်မှာတကယ်လို့တစုံတယောက်ကဝေဖန်နေကြပြီဆိုတော်တော်များများအဲ့ဒီစကားပုံကိုသုံးကြတယ်အဲ့ဒီစကားကိုပြောကြတာများတယ်အဲ့လိုပြောကြတဲ့နေရာမှာ တပည့်တော်အနေနဲ့ပေါ့နော်ဟိုဆရာကဆရာရဲ့တာဝန်ပြက်ွက်တယ်ပြီးတော့အဂရိလိုက်စားမှုလည်းရှိတယ်ပြီးရကြတော့ဆုံးဖြတ်ချက်တွေတခုခုစီရင်တဲ့အခါမှာလူခင်လို့မူပြင်လိုက်တာမျိုးလူမုန်းလို့မူသုံးလိုက်တာမျိုးလို့အဲ့လိုမျိုးလေးတွေရှိလာတဲ့အခါမှာဟိုဝေဖန်စရာလေးတွေတတိတွေအနေနဲ့ဟိုမမျှတတဲ့အခါမမှန်ကန်တဲ့အခါမှာဝေဖန်စရာလေးတွေဖြစ်လာတယ်အဲ့လို ပြောစရာလေးတွေဖြစ်လာတယ်ပေါ့ဗျာဘုရုဇေလေးအနေအထားရအဲ့လိုမျိုးဖြစ်လာတဲ့အခါမှာဝေဖန်လိုက်တဲ့အခါမှာအခုဒီစကားပုံရဆိုရင်ဆရာကမှားတယ်ဖြစ်တယ်မှန်တယ်ဖြစ်စေတပည့်ကအကျိုးကြောင့်ဝေဖန်တဲ့အခါပြောဆိုတဲ့အခါမှာဟိုတပည့်မှာပဲအပြစ်ရတယ်ဆိုပြီးအကုသိုလ်ကအကျိုးပေါ့ဗျာပြောကြတယ်တပည့်တော်အနေနဲ့တော့ဟိုတကယ်လို့တော့လွဲမနေတယ်တကယ်လွဲမဆရာဘက်ကလွဲမနေတယ်ဆိုရင်တော့ဒီလိုဟိုတပည့်တွေအနေနဲ့ဟိုအကုသိုလ်ကအကျိုးကအဲ့လောက်ကြီးရမယ်လို့ တပည့်တော်မထင်ပါဘူးပြီးတော့ပြောချင်တဲ့ဒီကံနဲ့ကံရဲ့အကျိုးဒီမှာပဲပြောဆုံးမပြောခဲ့တဲ့ဟိုဆရာတော်ကြီးကအဲဘယ်ကြောင်းလဲဘွဲအောင်ဒီကဒီဘိုင်းတော့အခုလေးဒီမှာတားခဲ့တဲ့ဆရာတော်ရဲ့အကြောင်းနဲ့ဘွဲလို့အဲ့ဒါတော့တပည့်တော်အတိအကျတော့မသိဘူးခင်ဗျ အဲ့လိုအဲ့ဒီပိုင်းခိုင်လုံးလို့ခိုင်လုံးလည်းရှိခဲ့အောင်တယ်တဲ့ပါကျောင်းလည်းရှိကျောင်းလည်းရှိခဲ့မှာဆရာတော်လည်းရှိခဲ့အောင်အဲ့လိုမျိုးဆိုတော့ဒီပိုင်းခိုင်လုံးလို့ပဲပြောတယ်တဲ့ပါအဲ့အဲ့ဒါဦးဇင်းအနေနဲ့တော့အဲ့ဒီဟာအတိအကျမသိဘူးလားဟိုတမိုင်းမရှိလို့မသိရဟုတ်တမိုင်းရှိသိရမှာတမိုင်းရှိနေမှာဘူးလို့ယူဆတာဒီဆိုလို့တာကီဝင်မင်းမျိုးတွေကလည်းဒီပါဏာတိပါဏာကံကိုရှောင်ကျင်ခဲ့လို့အတတ်ခံ ဒါတော့တမိုင်းမဖြစ်အဲကြောင့်ဒီဗုဒ္ဓဘာသာရဲ့ဒီပါဏာတိပါဒကံရဲ့အတိုင်းအပြည်ကိုဖြစ်စည်းနိုင်အောင်လည်းနေသားလို့ဖြစ်အဲ့တော့တော့ဇရလူကြီးတရားလာအောင်ဒီတာမှာပါဖြစ်နေတာဒါဒီကြောင့်ကမိမအကြောင်းမိလာအဲ့မှာဒီအပြန်ပြီးတော့ ဒီမှာကျတော့ဆလိုနာမတိလို့ဆိုရင်ဘုရားသားဆိုချက်တယ်။အနာဆုံးဘုရားသားကိုပြင်နေပြတယ်ဆိုတော့ဒီရဲ့ဤကျင်နဲ့တုံးချပြီးလို့ဒါဆိုတော့နောက်တော့ဒီကိစ္စဒီလူတွေရောက်ဒီနဲ့ဒီနေနဲ့ရင်းနှီးအောင်လုပ်ပြီးတော့နောက်ဆုံးအခြေအနေရောက်ဖို့အတွက်ဘုရားသားကိုစင်တုတ်ပြီးအဲ့ဒီမှာနောက်ဆုံးနောက်တော့တိပါတိရတိရောမြေကုကုကိုဆက်ပြီးတက်ပြီးပါအဲ့တော့ဒီလက်မိခင်တက်ပြီးတော့ဖြစ်တဲ့စိတ်စားကဘုရားသားကိုလူကံပြင်းဖြစ်နေတယ် သူ့ရဲ့ဟိုသေဖို့ရအကြောင်းကလည်းဟောဖြစ်နေလို့အဲသူကလည်းဖျားလောင်းကလည်းအဲ့ဒီသေတော့မဲ့အကြောင်းအရာတွေလည်းအဲသေတယ်အချိန်လည်းလုံပြီအဲ့လိုဆိုရင်သူကစမ်းသပ်လိုက်တာဖျားလောင်းမှာအဲ့လောက်ကြီးဟိုမိခင်ကိုတတ်တဲ့အကုသိုလ်စေတနာတွေတော့ဖြစ်မယ်လို့သိတယ်ထင်တယ်အဲ့လောက်ကြီးဖြစ်မယ်လို့ထင် သူကဟိုဒေတာပေါ်မှာကဆရာကြီးဆိုသူကအဲ့ဒါတွေလည်းအကုန်သိတယ်အဲ့ဒီအင်္ကာတွေလည်းသူကသိတယ်ဆိုအဲ့လိုတွေတွက်ချက်ပြီးမှသူကအဲ့လိုမျိုးလောက်တာဆိုတော့ကျတော့သူ့မှာဟိုပြင်ဆင်နေရကံဖြစ်အောင်အဲ့လိုမျိုးကြီးတော့ဖြစ်မယ်လို့မထင်ဘူး Yeah.